ပေးနိုင်အောင်ရှိလို့မဟုတ်လားအဲ့ဒါလို့ပေးနိုင်အောင်ရှိဖို့ကိုလည်းပဲရှိကြုံကပေးခဲ့ရတယ်ရှိခဲ့ရတယ်ဟုတ်တယ်မဟုတ်လားအဲ့တော့ပေးနိုင်အောင်ရှိတယ်ဆိုတဲ့ကဒီလူအတွက်မင်္ဂလာမဟုတ်ပေဘူးလားအဲ့ဒါပြောတာဆိုသရာမရှိသရာ င်ရဲ့စိတ်တရားမှာအဲ့ဒါလိုသွားတာဒီရှိရဟာကခေါင်းစဉ်ထားတာဘုရားစိတ်မြင်နဲ့စိတ်မြင်များကိုဖြူစင်စေတဲ့စိတ်16ပါးဆိုတာခေါင်းစဉ်လိုက်ရဆင်းပြီးတော့မှအဲ့ဒီအငြင်းမဲတွေကိုဘယ်လိုနည်းနဲ့ဖြူစင်အောင်လုပ်ရမလဲဆိုတာနောက်ထပ်အဲ့ဒီကဆောင်းပုတ်အကျယ်တွေနဲ့တဖြည်းဖြည်းသွားတာဘုန်းကြီးတို့ကတဝါရင်းလုံးဟောခဲ့တာကအဘိဓါဝိသမလောဘပဲအကြံဉာဏ်ကုန်နေသေးတဲ့ပြာပါဒတောင်မရောက်သေးဘူးအဲ့ဒီအိတ်တာမစ္စရိယဆိုတာအဝေးကြီးရှိသေးတယ်ဒါနေပင်နဲ့ဒါပေမဲ့ဘုန်းကြီးတို့တရားဓမ္မတွေ စိတ်ဓာတ်တရားရဲ့မကောင်းမုံယုံညမုံကိုသိပြီးတော့ဘယ်လိုပယ်ရှားရမယ်ဆိုတာသိစေခြင်းလို့ဘုန်းကြီးကဖြတ်ပြီးပြလိုက်တာနောက်စာမျက်နှာ6ကိုပဲပြန်ရအောင်မစ္စရိယဆိုတာနှမျောတွန့်လို့တာမိမိပစ္စည်းကိုနှမျောတွန့်လို့တာမိမိချစ်ခင်တဲ့ပုဂ္ဂိုလ်ကိုသူတစ်ပါးမဆက်ဆံစေလို့တာမိမိပစ္စည်းကိုသူတစ်ပါးမဆက်ဆံစေလို့တာ အဲဒီမှာမစ္စရိယ၅ပါးဆိုတာခေါ်ထားတယ်ဒါပေမဲ့ဒါအကျေပြဲဖို့မဟုတ်ဒါနှမျောတလို့ဒါမစ္စရိယပဲလို့မှမိမိရှိတဲ့အပြစ်ကိုသူတို့ကမသိအောင်ဖုံးထားလို့တဲ့စိတ်ဟာမာယာစိတ်လက်ပတ်တဲ့စိတ်ခေါ်တာပေါ့မိမိမှမရှိတဲ့ဂုဏ်ကိုရှိလေသေးအောင်သူများအထင်ကြီးအောင်ဟန်ဆောင်ဝါကြွားလို့တဲ့စိတ်ဟာတာထေယစိတ်ကောက်ကျစ်တဲ့စိတ်ပေါ့မာယာစိတ်ဆိုတာလက်ပတ်တဲ့စိတ်တာထေယစိတ်ဆိုတာကောက်ကျစ်တဲ့စိတ် နှမျောလေပြီမစ္စရိယာမိမိပညာဖုံထားမာယာဂုံမရှိပြန်ရှိအောင်ဆောင်းကထုတ်ဖော်ကမှတ်ကြပါထေရသို့ မပဲတဲ့ဓမ္မဆိုတာကျန်တန်းတာစိတ်ခက်ထန်လာပြီဆိုလို့ချင်းအဲ့ဒီလိုကျန်တန်းတာအဲ့ဒီခက်ထန်တဲ့စိတ်ဆိုတာလဲမာနစိတ်ပဲဒေါသစိတ်ဆိုတာကဟုတ်မနဲ့ထပြီးတော့သူဟာဒေါသဖြစ်စရာအယုံပြောက်သွားရင်ပြေသွားရောမကျန်တန်းဘူးမာနကတော့မာနရှိနေတဲ့ပုဂ္ဂိုလ်ကတော့အမြဲတမ်းသူ့ကိုယ်သူသူများတဲ့ပါတဲ့ထင်ပြီးဘဝင်မြင့်နေတော့သူ့စိတ်ဟာအမြဲတမ်းကြမ်းတမ်းမနေဘူးကြမ်းတမ်းနေတယ်အဲ့ဒါဓမ္မဟိုတော်တော်ဆိုးတဲ့စိတ်ဒီစိတ်ကလည်းပဲအမှန်တမ်းမချမ်းသာတာ ကြီးထောင်ထောင်တောက်တောင်ဖြစ်တယ်လို့စိတ်ကလည်းထောင်ထောင်တောက်တောင်ကြီးပဲဟုတ်လားအချမ်းသာဟုမံခေထံကဓမ္မမှန်စွာသူတကယ်ဘုပြုလို့တာရံပါသူများတဲ့တဖဘုပြုလို့တဲ့စိတ်ဟာတာရံပါစိတ်တယ်သူများတဲ့ကဲဘိုးပြီးတော့ပြုလို့တဲ့စိတ်ဆိုတာမကောင်းတဲ့စိတ်နဲ့မကောင်းတဲ့အကုသိုလ်ဘက်မှာသူများကိုသူများကိုပိုးပြီးတော့သူများတဲ့ကဲပိုးပြီးပြုလို့လို့တာကာရမစိတ်တစ်ခါ ကောင်းတဲ့ဘက်မှာလည်းမကောင်းတဲ့စိတ်နဲ့ကဲပိုပြီးပြုလို့လို့ပြုလို့တာဒါရမဥပမာဆိုကြပါစို့အဲဟိုဘက်အိမ်က2သိန်းကုန်စုတယ်တဲ့မလေးအေးဒီလိုဆိုလို့ရှိရင်ငါက4သိန်းကုန်စုမှာဟောအဲငါက4သိန်းကုန်စုမှာဆိုတာဒါနစေတနာဟုတ်ကဲ့လားမဟုတ်ပါဘူးဘာလို့တဲ့စိတ်တော့အဲသူ့တဲ့ပါခြင်းတဲ့စိတ်မဟုတ်လားအဲ့တော့ကုသိုလ်စိတ်လားအကုသိုလ်စိတ်လားအဲ့ဒါမျိုးပါရမ္ပါမလောက်ရဘူးတဲ့ ဒီလိုမဟုတ်လို့အော်သူက2သိန်းလုံးလှူတယ်ဟဲ့တော်တာပဲ2သိန်းလုံးလှူတို့များသူ့လည်းပို့ပြီးတော့3သိန်း4သိန်းကိုများလှူမဲ့ဆိုရင်တော့သူ့လည်းပို့ပြီးတော့ကုသိုလ်ရမှာပဲအဲ့ဒါလို့ကုသိုလ်ပို့ခြင်းနဲ့စိတ်နဲ့လှူမဲ့ဆိုရင်တော့ဒါရမဟုတ်မလားမဟုတ်ဘူးသူ့ရဲ့ကဲပိုးပြုလို့ဒါရံပါထောင်လွှားမာနယိကမတာထောင်လွှားတက်ကြွတဲ့စိတ်ဟာမာနစိတ်စိတ်မြင့်နေတာပွင့်မြင့်နေတာယိကမတာဆိုတာမန်ရစ်တယ် စီစိမ်မှန်ရစ်တဲ့အလှမှန်ရစ်တဲ့သိစေဥစ္စာမှန်ရစ်တဲ့ဂုံမှန်ရစ်တဲ့စာတမှန်ရစ်တဲ့ပညာတမှန်ရစ်တဲ့အဲ့ဒါပြောတာဒါတွေမာနမဒခေါ်တယ်မဒဆိုတာထောင်လွန်ပြီးအတိမာနသာကုသိုလ်များမေညာပမာဒာအထောင်လွန်ပြီဆိုလို့ရှိရင်တော့အတိမာနတဲ့မာနအကြီးလွန်ပြီဆိုရင်တော့အတိမာနဒါပြောတယ်နော် ကုသိုလ်တရားတွေမေ့တယ်ဆိုလို့ရှိရင်ပမာဒတဲ့ဒါနပြုဖို့မေ့နေတယ်သီလဆောက်တည်ဖို့မေ့နေတယ်ဘာဝနာတရားပေါ်များထုတ်ဖို့မေ့နေတယ်ဝေယဝဇ္ဇကုသိုလ်လုပ်ဖို့မေ့နေတယ်သူတစ်ပါးကူညီဖို့မေ့နေတယ်အစရှိသည်ဖြင့်ကောင်းတဲ့လုပ်ငန်းတွေပြည့်စုံတဲ့လုပ်ငန်းတွေပြုလုပ်ဖို့ရမေ့တာဘုရားပမာဒပဲဆိုမခေသံဃာဓမ္မ ပ္ပကိလေသာတရား16ပါးတဲ့စိတ်ကိုညင်မဲစေတဲ့တရား16ပါးတဲ့နော်အဲ့ဒီ16ပါးအပြင်တခြားတခြားလည်းပဲဒီ16ပါးလိုပဲလူကိုညင်နွမ်းစေတာမကောင်းကျိုးဆိုးကျိုးပေးစေတတ်တဲ့အရာတွေလည်းပဲဥပ္ပကိလေသာကိလေသာတွေပါပဲတဲ့ဒီ16ပါးစိတ်အားမဲစေဝဋ္ဌတုတ်မှာထုတ်ပြသလေကိလေမှန်သမျှကြံ့ညာတာတွေသူတို့လည်းစိတ်မဲညစ်ညူစေဆို အညင်မဲတွေကိုဝိပဿနာရှုလိုက်မှာတဇင်ကမဟာဝိသမဏမဟာအဖြစ်ပယ်ထားနိုင်တယ်အမြင့်ပြတ်တော့မပယ်နိုင်တခါပြောခဲ့တဲ့နီး၆ပါးနဲ့စင်ကြအောင်ကျော်သေးပြန်လည်းပဲတဇင်ကမဟာဝိသမဏမဟာအားနဲ့ပဲပယ်နိုင်တယ်အမြင့်ပြတ်မပယ်နိုင်ဘူးဒီစိတ်အငြိအကျေးတွေကိုမဲ့ညံနဲ့မှအမြင့်ပြတ်ပယ်နိုင်တယ်တဲ့အဲဒါအဲ့ဒီမဲ့ညံကပတ္တပတ္တိမဲ့ညံက မနာလိုတဲ့အိတ်တာဝန်လိုတဲ့မစ္စရိယမိမိအပြစ်ကိုဖုံးလိုတဲ့မာယာမရှိတဲ့ကုန်ရှိဟန်ဆောင်ပြီးတော့ရှိဟန်ဆောင်လိုတဲ့တာထေယစိတ်ကိုယ့်ရဲ့သာသူတက်ပြိုင်တဲ့ပလာဒစိတ်သူကျေစုခြေဖြဲတဲ့မြခအဲ့ဒီ6ပါးကိုသောတာပတ္တိမဉ္ဇဉ်ကအမြင့်ပြတ်ပဲတက်ပြလိုက်ပါတယ်တဲ့ဒါကြောင့်သောတာပတ္တိမဉ္ဇဉ်ရလို့သောတာပန်ဖြစ်တဲ့ပုဂ္ဂိုလ်များမနာလိုစိတ်ဆိုတာမရှိပါဘူးတဲ့အဲ့ဒါမှတ်တာ သောတာပန်များဗာစိတ်မရှိတယ်လေနာလိုစိတ်မရှိဘူးတဲ့နှမျောတွန့်တို့စိတ်လည်းမရှိဘူးတဲ့ကိုယ့်အပြစ်ကိုဖုံးလို့တဲ့စိတ်လည်းမရှိဘူးတဲ့မရှိတဲ့အကုန်ရှိဟန်ဆောင်ပြီးကြွားဝလို့တဲ့စိတ်သာထေရလည်းမရှိဘူးတဲ့ကိုယ့်ရဲ့သာသူတက်ပြိုင်လို့တဲ့ပလာသစိတ်လည်းမရှိဘူးတဲ့သူကကျေးဇူးချေပြတဲ့မခစိတ်လည်းမရှိဘူးတဲ့အဲ့တော့တချို့မှာ အာကျမတို့တော့တရားဘလောက်ကြာအထုတ်တာလဲအဲညံစဉ်က90ကတော့အနာနေရပြီအဲ့ဒါမညံရသောတပတိမညံလို့သောတပန်ဖြစ်ပြီဆိုလို့ရှိရဲ့အဲ့ဒီလူအကဲခတ်လို့မရဘူးလားအဲဒီအိတ်တာမစ္စရိမာယာတတိယပလာသမက္ခသုတနာရှိသလားမရှိသလားကြည့်လိုက်ရင်ဒါမသိရဘူးလားရှိသေးရဲ့နော်သူဟာမဟုတ်သေးဘူးဟုတ်ကဲ့လားသူရတဲ့မဲ့ဟာပါဇရရရနေတာပဲမဟုတ်ပဲဘူးလားညံရရတာမဟုတ်ဘူး သောတာပတ္တိမေဣဘေယဣဒ္ဓမစ္စရိထဲတိမာယာသာထေပလာတမေခါ6ဖြာမြစ်ပြရှင်ပေခြင်းပထမပထမဆိုတာပထမမေသတ္တပရိမေဆို ဒုတိယမဉဏ်ကတော့ကိလေသာကိုတစ်ခုလုံးအမြစ်ပြအောင်ပယ်တာမရှိဘူးအဲ့ဒီကိလေသာရဲ့ဒစိတ်တေသာတော့အတိုင်းအတာကိုအတိုင်းအတာကိုအမြစ်ပြအောင်ပယ်တာပဲရှိတယ်ဒါကြောင့်မလို့အထာဂရာဆရာကဒီနေရာမှာသဂရာဂာမိမဲ့ကို မထည့်ထားဘူးဒါကြောင့်အနံဂာမိမဲ့ကိုပြောတယ် တတိယမဲ့ဖြစ်တဲ့အနာဂါမိမဲ့ညာရပြီဆိုလို့ရှိရင်နဲ့အဲ့ဒီအနာဂါမိမဲ့ညာကဗျာပါဒခေါ်တဲ့သူတစ်ပါးအကျိုးဖြစ်စည်းစေလို့တဲ့စိတ်လည်းပယ်တတ်ပြတဲ့တဲ့ကောဒခေါ်တဲ့စိတ်ဆိုးတာကိုလည်းပယ်တတ်ပြတဲ့တဲ့ဥပနာဟခေါ်တဲ့ယဉ်ညို့ဖွဲ့တဲ့စိတ်ကိုလည်းပယ်တတ်ပြတဲ့တဲ့ပမာဒခေါ်တဲ့ကုသိုလ်တရားတွေမေ့တဲ့စိတ်လည်းပဲပယ်တတ်ပြတဲ့တဲ့ဗျာပါဒကောဒဥပနာဟပမာဒဒီလေးခုကိုအနာဂါမိမဲ့ညာကအမြင့်ပြတ်ပယ်တတ်လိုက်တယ်ဟုတ်ကဲ့လား အဲ့ဒါမှပမာဒပယ်သနိုင်တာအကောင်းဆုံးပေါ့ဟုတ်ကလားကုသိုလ်တွေမေ့ပါအောင်လားဒါပယ်လိုက်ရမမေ့တော့ဘူးကုသိုလ်မမေ့ရမြကုသိုလ်စိတ်တွေကြီးဖြစ်နေမှာပေါ့ဒါအနာဂါမိမဉဏ်ရသလားမရဘူးလားဆိုတာအဲ့ဒီလူစိတ်ဆိုးသလားမစိတ်စိတ်မဆိုးလားဆိုတာစံကြည့်မသိဘူးလားသိပါတယ်ဟုတ်ကလားလွယ်လွယ်ပဲအသာတော့ဒုံးနဲ့ရိုက်ကြည့်ပေါ့မဟုတ်ဘူးလားဒုံးနဲ့ရိုက်ကြည့်လို့စိတ်ဆိုးရင်တော့သူဟာ အနာဂါမိမညံမရသေးဘူးသိရတယ်ရတယ်လို့ပြောပါဇက်ရပဲဖြစ်မယ်နော်အနာဂါမိမေဤပေယပြာပါကောဒဥပနာဟာပမာဒဟုလေးခုမှန်စွာမြစ်ပြရှင်ပေခြင်းတတ္တိယဆို မဲပြီးတော့သုဒ္ဓမဲဖြစ်တဲ့ရဟတမဲညာကအမြင့်ပြပယ်ရှင်းတာကတော့အဘိဇာလောဘထံပါတာရံပါအတိမာနာမာနမဒအဘိဓါဆိုလဲအမှန်တော့အဘိဓါဆိုတဲ့စိတ်ထားကိုတော့သောတာပတ္တိမက်ကလောက်တည်းကပယ်ခဲ့ပါပြီ။ဆိုတော့လည်းပဲဒီနေရာမှာအဘိဓါကိုလောဘလိုချင်တတ်မဲ့မှုလို့ဒီလိုယူထားတော့အနာဂါမိမဉဏ်ရလို့အနာဂံပုဂ္ဂိုလ်ကဉာဏ်နဲ့ဓမ္မဘုံမှာတတ်မဲ့တဲ့လောဘကအနာဂံပုဂ္ဂိုလ်မှာရှိနေသေးတယ် ကာမဘုံမှာတတ်မဲ့တဲ့လောဘတွေကတော့ပယ်ပြီးပါနာဂမအမြင့်ပြပယ်ပြီးပြီဒါကြောင့်မလောရတမေညာကြတော့လောဘလို့တရားကိုကောက်ရတဲ့အဘိဓါရဲ့လောဘရဲ့ပြီးတော့ထောင်လွှားတက်ကြွတဲ့မာနထံပပါရမ္ပသူရဲ့ကဲပိုပြုလို့လိုတဲ့ပါရမ္ပမာနစည်းစိမ်ရတဲ့မရပြီးတော့ မာနကြီးလွန်းတဲ့အတိမာနအဲ့ဒါတွေအရဟတမေညာကြတော့အကုန်လုံးအမြင့်ပြပဲရှင်းပြပြီတဲ့ဘာကိလေသာမှမကြံတော့ဘယ်ဥပကိလေသာမှမကြံတော့ဘာအငြိချင်းမှမကြံတော့အကုန်လုံးရှင်းသွားပြီစင်ကြဲသွားပြီပေါ့အရဟတမေပဲဖြက်ဒီမှာအဘိဇာလောဘဓမ္မတာရမအတိမာနမာနမဒါမြင့်ပြရှင်းပဲခြင်းသုဒ္ဓါဆို စာအုပ်လူတဲ့လူလည်းအကျိုးရသွားပြီတရားနာပရိသတ်လည်းသဘောပေါက်တော့ပေါက်သွားပြီနောက်ကဟာတွေတော့ကိုပါကိုကြည့်ရင်သိပြီဟုတ်ကလားဒါကြောင့်ဘုန်းကြီးတို့ပြိဿဟာယနေ့စိတ်ဓာတ်ဖြူဝဲချမ်းသာရေးတရားတော်ကိုနာကြားရတဲ့ဓမ္မသမနာပြုဖို့နဲ့ဒါနဒုလဘာဝနာကုသိုလ်စုစုတို့ကြောင့်မိမိတို့မှာစိတ်မိမိတို့ရဲ့စိတ်အစဉ်မှာတင်နေတဲ့လောဘဒေါသမောဟအငြိအကျေးကိုတတိပဋ္ဌာန်ဥပဒနာနဲ့စင်ကြယ်အောင်ကျော်ဆေးနိုင်ရတဲ့ဖြင့်ဆင်းရဲခတ်သိမ်းငြိမ်းရာနိဗ္ဗာန်ကိုပြင်းမြန်စွာမြတ်မောက်ပြုနိုင်ကြပါစေ။ တိုင်းဒီမှာသိပါဆိုတဲ့ဆောင်းပုံနဲ့တရားသိရမယ်သိနေကြဆိုတန်ရှင်းကြည် 1984ခုနှစ်အောက်တိုဘာလ9ရက်နေ့နေ့လယ်3နာရီနဲ့မိနစ်20 20မိနစ်အချိန်မှာဘုန်းကြီးတို့တရားတော်စဆောဟောရမယ့်တရားကပါတရားပါလိမ့်ဒေတာပြုဖို့ဆန္ဒရတရားတော်ဟုတ်ကလားအဲ့တော့မြင်ရတဲ့ပုံစံတွေကြီးအောင်မယ်ဆိုတော့တရားဆောင်ပုဂ္ဂိုလ်တွေ ကိုယ်ဥမာတဲ့စိတ်ထားဖြူဖွေးချမ်းသာရေးတရားကောင်းရင်ကြည့်လို့ရှိရင်လည်းဒီတရားဟာဘာကြောင့်ဆိုတာသိပြီပေါ့ ရင်နောင်းဦးမှာ2000ပေါင်း2000ကိုပေါင်း1300ကျားစုပ်စည်ကြည့်လို့အဲ2000အခုဟာအခုနကန်းလိုက်တာဟာနေရာတုတ်ပဲအဲနေရာတုတ်လည်းနေရာပဲလူရှိသေးတာအရင်ကရာဘူးရလူတွေရှိနေတာတောင်မှမရဘူး ပုဂ္ဂိုလ်အောင်တော့ဥပမေတိုင်းဆက်ပြီးတော့ဟောကြရမှာကျေကျေပြတ်မြင်တော့မဟုတ်ဘူးအကျဉ်းရုပ်ပဲအကျဉ်းရုပ်ဟောရမှာပဲမကုန်နိုင်ဘူးဖြစ်နေစိတ်ထဲမှာလောဘဒေါသမောဟအငြိအကျေးတွေကံ့ညီနေလို့စိတ်ဟာမြင်နာနေမြင့်ပင်နေတယ်ဆိုလို့ရှိရင်မချမ်းသာဘူးတဲ့စိတ်ထဲမှာလောဘဒေါသမောဟအငြိအကျေး မကန့်ညီပဲဖြူဖိုးစင်ကြယ်မှပဲအဲ့ဒီစိတ်ဟာချမ်းသာတယ်။ဒါကြောင့်မို့ချမ်းသာဖို့ရအတွက်အလိုအဆင်းကတော့စိတ်ထားဖြူစင်ဖို့ပဲတဲ့စိတ်ထားမဖြူစင်ရင်ရတော့ဆင်းရဲတယ်တဲ့စိတ်ထဲမှာလေရင်တတ်မှန်မှုလောဘတွေဖြစ်နေလဲဆင်းရဲတယ်စိတ်ဆိုးစိတ်ပြမှုဒေါသတွေဖြစ်နေလဲဆင်းရဲတယ် မသိတဲ့မောဟကြီးလဲဆင်းရဲတယ်။ထောင်သားတက်ကြတဲ့မာနအငြိကြီးဝင်လည်းဆင်းရဲတယ်။မနာလေးတဲ့အိတ်ပါမငြိတဲ့နေတဲ့မစ္စရိယဒီစိတ်အငြိကြီးစိတ်ထဲဝင်လို့ဆင်းရဲတယ်။စိတ်ပြောင်းနေတဲ့အိတ်ဒုက္ခနောက်ကြောင်းပြန်ပြီးစိတ်ဆင်းရဲတဲ့ပုဂ္ဂိုလ်ကဒီငြိကြီးတွေစိတ်ထဲဝင်လို့ဆင်းရဲတယ်။ တရားစေတသိက်ရလေးလံထိုင်နိုင်မှုထိနာမိတာဆိုတဲ့အငြိအကျေးဝင်လည်းဆင်းရဲတယ်အစာရှိပြီးဖြင့်စိတ်အငြိအကျေးတွေလည်းဆင်းရဲတာကြီးပဲအဲဒီအငြိအကျေးတွေမပင်ဖြူစင်းနေမှပဲချမ်းသာတယ်အဲဒီအငြိအကျေးတွေကိုကျမ်းဂန်ကအများမှာဖြစ်တတ်တဲ့အငြိအကျေးတွေနာမည်တက်ပြီးတော့ဖော်ပြထားတယ် မိမမိဘမူလပဏာတာအဲဥပရိပဏာတာဝိထတော့မှာမြတ်စွာဘုရားဟောထားတဲ့အများမှာအဖြစ်များတဲ့စိတ်သက်ကြီးလေတာ106ပါး16ပါးဆိုတာလပဏာတာ ဒေသ16ပါးတော့ဘုန်းကြီးတို့တရားနာပရိဒါအတ္တိယပါတော့စိတ်ကိုမြင်နှင်းနေတဲ့ဒီတရား16ပါးရဲ့အတိတ်ရဲ့လေးတော့လုံးကောက်အတိတ်ရဲ့လေးသိသွားမှကောင်းမှစာမျက်နှာ6မှာပါတယ်စိတ်မြင်နေကြောင်းဥပ္ပကိလေသာတရား16ပါးတဲ့ ဒိဋ္ဌာဝိပမလောဘပြာပါဒဒေါဘဥပမဟာမေခပလာဒအိဗာမိပရိယမာယာပါထေယဓမ္မပါရမမာနမဒအတိမာနပမာဒ16ခုအဘိဓါဆိုတာပူပပစ္စည်းကိုရလိုတဲ့အတွက်ကြံစည်နေတာစိတ်ကူးနေတာ မလောဘဆိုတာမတရားလောဘမတရားလူချင်းနေတာဗျာပါဒဆိုတာဘုရားအကျိုးကိုဖြစ်ပြီးကောရဆိုတာစိတ်ဆိုးတာအမြင့်ထွက်တာဥပနာဟဆိုတာယဉ်ညိုးပွဲတာမက္ခဆိုတာမိမိပေါ်သူများပြထားတဲ့ကျေးဇူးကိုခြေဖြတ်တာကျေးဇူးကမ်းတာ ပလာပဆိုတာမိမိရဲ့ပါသူကိုတက်ပြီးတော့ဂုံကြိုင်တာအိတ်တာဆိုတာကရဘာမိမိရဲ့ပါလို့ပါတာကိုမနာလို့တာမေတ္တိယဆိုတာနှမျောတင်လို့တာမာယာဆိုတာမိမိအပြစ်ကိုဖုံးလို့တဲ့ဖုံးထားလို့တဲ့စိတ်ပါထရဆိုတာမိမိမှာမရှိတဲ့ဂုံကိုသူတော်ဘာအထင်ကြီးအောင်ရှိလေအောင်ဟန်ဆောင်ဝါကြွားတာဟန်ဆောင်တဲ့စိတ် မ္မဆိုတာမာနခက်ထံဇမနပါရမ္ပဆိုတာသူများတဲ့ပါအောင်ပြုလို့ပါတဲ့အခုတို့ဘက်ကမဟုတ်အကုသိုလ်ဘက်ကသူများတဲ့ပါအောင်ပြုလို့လားမာနဆိုတာထောင်သွားတက်ကြတာမဒဆိုတာမန်ရစ်တာအတိမာနဆိုတာတိတ်မာနကြီးတာပမာဒဆိုတာကုသိုလ်တရားတွေပရိနိယပဲနေနေတာဒါနလည်းမေးတိလလည်းမေးတိလလည်းမေးဘာဝနာလည်းမေး အဲ့ဒီတရားတွေဟာအကုန်လုံးသူတို့စိတ်ထဲမှာကျင်းတော့ဒီစိတ်ဟာညှင်းနှွမ်းပြီမစင်ကြတော့မဖြူစင်တော့အဲ့ဒီမဖြူစင်တဲ့စိတ်ဖြူစင်အောင်စင်ရင်နှလုံးသွင်းတတ်ဖို့သမထဥပဒနာဘာဝနာတရားပွားများအထောက်ပြီးတော့ပုံစံတတ်ဖို့ရည်ကြီးတယ်အဲ့ဒီ16ပါအပြင်တခြားတခြားစိတ်ကိုညှင်းနှွမ်းကြတဲ့တရားတွေလည်းရှိပါသေးတယ်တဲ့အဲ့ဒါတွေလည်းပဲဥပ္ပကိလေသာခေါ်ရတာပါပဲတဲ့ မှာဆိုတာဥပိ္ပစာစိတ်ကြောင့်နေတာကုက္ကုစနောက်ကြောင့်ကြောင့်ဒီစိတ်ဆင်းရဲတာအာယုရိကမကောင်းတာလောက်ရမှမဖြစ်တာမေတ္တာတမကောင်းတာလောက်ရမှမကြောက်တာအဲ့ဒါကြီးလဲစိတ်ကိုညှိနှိုးစေတဲ့တရားတွေပါပဲဒါကြောင့်ဒီမှာတော့လောကမှာအသုံးများတဲ့အဖြစ်များတဲ့အသုံးများတဲ့ဒီကလေးတွေပဲပြောရှင်ထုတ်ပေါ်ပြီးဟောထားတယ်။ခိုင်းလိုက်ဆိုသူပစ္စည်းကို လူအဘိဓါအလိုကြီးကဝိပမလောဘအကျိုးဖြစ်လေသောကိုပြပါသိဆိုးကကောဒမှတ်လေပါတစ်ခေါက်ပြန်ဆိုပါ ကမေခမပါဘုံရှင်သူပြိုင်မှုပလာတာ ရိယာ ပမာဒာမံခေတ္တ16ပါးစိတ်အားမဲစ วันนี้ ကိုမြင်မဲစေတဲ့တရားတွေစိတ်ထဲဝင်လာပြီးဒါမှမဝင်အောင်ကာဝယ်လို့ရင်ဝင်လာတဲ့စိတ်တွေကိုမြင်မဲတွေကိုလင့်ဆင်ပြီးတော့ဖြူစင်လေးလေးလေးနဲ့မြေ6မျိုးမှာတမျိုးမျိုးနဲ့ကျင့်သုံးပြီးတော့ပေရှားပါတဲ့ဒါကလေးစိတ်အငြင်းမဲဖြစ်နေတဲ့အာယုန်နဲ့မကြည့်မတုံရမကြုံရမတွေ့အောင်ရှောင်ပါတဲ့ ကျုံနာတွေ့လာရင်လည်းအဲ့ဒီအာယုံတွေပေါ်မှာစိတ်ပျော်မှုမနေအောင်ပျော်မှုပြီးစိတ်ညစ်မှုမနေအောင်ဆင်းရဲနှလုံးသွင်းမှာတဲ့ဒါကအဲ့ဒါလို့စိတ်ကိုညစ်မဲစေတဲ့အာယုံတွေစိတ်ကအာယုံမပြုတ်ဘဲနဲ့တခြားကောင်းတဲ့အာယုံဘုရားစိတ်တဲ့အာယုံကိုပြောင်းပေးပါတဲ့နောက်တစ်ခါအဖမ်းမအပြောင်းအလဲလဲဉာဏ်နဲ့ဆင်ရင်တုံးတတ်ပြီးတော့ ဒါတွေအဖြစ်အငြင်းမဲတွေပဲဒီအငြင်းမဲတွေဖြစ်နေကြတဲ့စိတ်ထဲမှာအငြင်းမဲဖြစ်တဲ့မချမ်းသာဘူးဆင်းရဲနေတာပဲဒါကြောင့်မလို့ချမ်းသာတဲ့မိလန်ချမ်းသာတဲ့နှလုံးသွင်းပုံမှာပဲဆိုပြီးတော့တင့်ရောအောင်နှလုံးသွင်းပါနောက်မေတ္တာဘာဝနာပွားပါတဲ့နောက်သမထဘာဝနာပွားပါနောက်ဥပဒနာဘာဝနာပွားပါတဲ့အဲ့ဒီနည်း6မျိုးမှာတစ်မျိုးမျိုးတုံးပြီးတော့ မြင်မဲတဲ့စိတ်ဖြူစင်အောင်လုပ်ရင်တစ်သက်လုံးမကဘူးတတံ္ဍရာလုံးချမ်းသာပါတယ်။ရှာမျက်နှာငါးမှာစိတ်မဲများကိုဖြူစင်စေသည့်ဤ6မျိုးလိုက်ဆိုပါမေဒီစိတ်ကို သစ်ပြရမယ်တဲ့ကိုယ်စိတ်ကိုပြန်စစ်ဆေးပြီးဝေဖန်ပြီးစစ်ဆေးဝေဖန်တဲ့အခါကျတော့မငြမ်းမပါဝေဖန်စစ်ဆေးမှာကိုယ်ကိုယ်ကိုကြတော့သင်္ကေတလေးတွေပြီးပြီးညံ့ပါတာဝေဖန်တတ်တယ်အဲ့လိုဆိုရင်ကိုယ်စိတ်ရဲ့သဘာဝအမှန်ကိုမသိဘူးမသိရင်ညှင်းနေတဲ့စိတ်လည်းပဲဖြူစင်းနေတဲ့စိတ်လို့